ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌19ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒါပဲယူတယ်ဟုတ်ကလားဒါရင်ရွာတဲ့သုံးပြည့်စုံပေါ့သို့မဟုတ်ဒီတိသာနဘာကရွာကြိုက်တစ္ဆာတယ်ဟုတ်ကလားဟင်ဒါရွာတွေကကြိုက်နေရွာကြိုက်တစ္ဆာတွေဘောဗျာဟုတ်ကလားဗျာဟင်ဒီတစ္ဆာနှစ်ပါးဒီလောကီတစ္ဆာ ဟုတ်ခလားတို့ဖေးလေးကြိုက်တဲ့ပုဂ္ဂိုလ်ကောဖေးလေးဒုက္ခမခံဘူးလားမှန်ပါဗျာကိုယ်ကြိုက်တဲ့ပုဂ္ဂိုလ်ကောဟဲ့ဘာကြိုက်ကြိုက်ဟဲ့ဟင်သူကိုကြိုက်တာတော့ဒုက္ခခံရတာကြီးတယ်ဟုတ်ကလားလင်ကြိုက်တဲ့ပုဂ္ဂိုလ်လင်ဒုက္ခခံရမှာပဲမရကြိုက်တဲ့ပုဂ္ဂိုလ်မရဒုက္ခခံရမှာပဲဒီလိုပဲသားကြိုက်တဲ့ပုဂ္ဂိုလ်သမီးကြိုက်တဲ့ပုဂ္ဂိုလ်ဒီကောဟင်းဒီလိုပဲသက်မဲ့ကြိုက်တဲ့ပုဂ္ဂိုလ်ဒီကောဟင်းဟုတ်ကလားတစ်ခုကြိုက်တစ်ခုဒုက္ခခံရမှာဟုတ်ကလား ဟင်ပြီးတော့ကိုကြိုက်တာတွေကလည်းဒုက္ခပေးမာကြီးတယ်ဟုတ်ကဲ့ဟိအဲဘသူကဟိုဒုက္ခမပေးတာရှိဦးဟုတ်ကလားဟိုဒုက္ခပေးပြီမဲ့ကိုဟိုလင်းဒုက္ခမရဒုက္ခကတော့အကြိုက်ပြီးဖြစ်တဲ့ဒုက္ခထင်တယ်ဟိဟိုရံလူကဖြစ်တာကတော့အမုန်းပြီးဖြစ်တဲ့ဒုက္ခအဲ့တော့အကြိုက်ပေးပြီးဖြစ်ပြီးတဲ့ဒုက္ခနဲ့အမုန်းပေးပြီးဖြစ်ပြီးတဲ့ဒုက္ခဒါနှစ်ခုပဲကွာဒုက္ခတော့ဒုက္ခရည်တဲ့တင်တယ်ဟုတ်ကလားဗျာဒါတို့ရွာတဲ့သုံးသစ္စာတွေ ဟုတ်ကလားအဲ့တော့တို့ရွာထဲမှာဟိုတစ္ဆာဟိုလွတ်တဲ့အလုပ်ရဲ့လို့ဘာရှိဘူးထင်ဗျာဟုတ်ကလားဗျာအဲ့ဒီနှစ်ခုနဲ့လဲနေတယ်အဲ့တော့ဒီနှစ်ခုဒီလောကီတစ္ဆာဖြစ်တယ်လို့သူ့ဝတ္တစ္ဆာလို့လည်းခေါ်တယ်ဗျာဝတ္တစ္ဆာကဝတ္တကလဲတာတဲ့တဲ့လဲတာလဲတာကိုဝတ္တစ္ဆာလို့ခေါ်သေးတယ်ဗျာ ဒီလိုဆိုကြာနေသစ္စာကဝကလွတ်တဲ့သစ္စာတဲ့ဟဲ့အဲဟိုကဝိုးပြသစ္စာလို့ခေါ်မှာပေါ့ကျန်တဲ့နှစ်ပါးကခုတို့ဒီနှစ်ပါးကဝိုးလေသစ္စာသို့မဟုတ်ဝိုးပသစ္စာဟုတ်ကလားဟိအဲ့တော့တို့ဒီနေရာမှာလေတာလေးတစ်ခါပြောကြအောင်ဆိုပါလားဟင်တို့အတိတ်ကပြောလို့ရှိရင်တော့ဖြင့်တို့ဒီအဝိဇ္ဇာနဲ့သင်္ခါရဥဆောင်တဲ့ အဲသူ့နောက်လိုက်ကတော့တဏှာဥပါရံကမ္မပဝါပါမှာပေါ့လေဒါနဲ့တို့ဟိုအာဝိဇ္ဇာသင်္ခါရဆိုတဲ့ပုံညာပိသင်္ခါရလုပ်ခဲ့တာဒါတို့ဒီလူဘဝကြတာပြောတာပေါ့လေဟင်ဟုတ်ကလားအပေရောက်ချင်တော့အပုံညာပိသင်္ခါရလည်းလုပ်ကြအောင်ပါပေါ့မသိတဲ့ပုဂ္ဂိုလ်တွေလုပ်မှာပဲဗျာဟုတ်ကလားဗျာဟင်အဲလုပ်ခဲ့မှာပဲအဲ့တော့အတိတ်ကတို့ဒီလူဘဝကိုဟိုမျောလို့ตายာတာဆွဲလို့ လောက်ခဲ့တာထင်တယ်ဗျာဒီလိုသူအတိတ်ကသမုဒိယပါတယ်ထင်တယ်အဲ့တော့တို့ဒီပြစ္ဆုတ်ပန်ကြတော့မိခင်ဝန်ပိုက်တဲ့အရာကသာတိဒုက္ခရောမိခင်ဝန်ပိုက်ကကျွတ်တော့ဟောသရာဒုက္ခရောဗျာတိဒုက္ခရောဟုတ်ကလားပြီးတော့ဒီတောတွင်းကိုတောကရောဗျာပရိဒီဝရောဗျာဟင်ဟုတ်ကလားဗျာတောကဆိုတဲ့ပူဆွေးယုံတဲ့တက်ကလေးပေါ့လေ ပရိဒီဝကတော့ပူဆွေးယုံနေမဟုတ်တော့မျက်ရည်ကိုထွက်လာဟင်ဒါပြီးဥမယာတာကြတော့မျက်ရည်ကိုမထွက်နိုင်တော့အောင်ပူတာဗျာဟုတ်ကလားဟင်ဒုသာကတော့တောကကဖီကျက်ဦးတဲ့ကဟိုဖီကျက်ပူနေတူတယ်ပရိဒီဝကြတော့အောက်ကမီးကအလွန်ပြင်းထန်တဲ့အတွက်ဖီကျက်ပူနေမဟုတ်ဘူးဝေကြတာနဲ့တူတယ်ဟုတ်ကလားဗျာ ဥပယာတကြတော့ဝေကြလောက်အောင်တော့စီကမရှိတော့ဘူးခံပြီးတော့နေတာဟိတဲ့ဦးကြီးတင်တခါတဲ့အခိုးတထုံထုံထွက်နေတာနဲ့တူတယ်တဲ့ဗျတောကရဲ့ပရိတိဝရဲ့ဥပယာတဟုတ်ကလားဒါဒီနဲ့ကောတို့กินမလားกินပါဗျာလူกินမလားမလူกินပါဗျာဘာလို့ရတော့ဆိုသမုဒိယကပေးထားတယ်ဟိဟိအဲ့တော့ဟိုဘဝတုန်းကလူဘဝမျိုးတုန်းက လူမျိုးစိလုတ်ခဲ့တုန်းကမင်းခံနိုင်ရင်ခံတော့ွယ်လို့သမုဒယသစ္စာပေးလိုက်တာငါတော့ဒါတွေဒါတွေထည့်ပေးလိုက်တယ်တဲ့ဟုတ်ကလားဒါဘယ်သူမှလို့ချင်ဘူးဒီကောအဲအဲ့ဒီတော့ကပတိဒီဝဒုက္ခလိုချင်သူရှိတမျိုးဆောင်ဘာလို့ရတော့သမုဒယကပေးလိုက်တာဟောဟိုဘက်ကပေးလိုက်တာဟိုဘက်ကပေးလိုက်ဥပဘဝကပေးလိုက်တာထင်တယ်ဟိဟိဟုတ်လားငါလိုချင်တဲ့သူကပြောတာဟိခေါ်တာခေါ်တာတွေလည်းရရမယ် ဟင်အဲ့တော့ငါဒုက္ခပြီးတော့မဲ့လို့ဆိုပြီးပြေလို့တာတယ်လေဟင်လူဘဝပါရသူလေတို့ပြုတဲ့တဟောပုံညာပြီးသင်္ခါရကလူနဲ့နတ်ပဲမဟုတ်ဘူးလားအဲနတ်တယောက်လည်းဒီလိုနေမှာပါပဲဟုတ်ကလားဟေးအဲ့တော့တို့ဒီဟိုဖြစ်နေတဲ့ဘဝတွင်းကိုဒုက္ခဟောဟိကိုဆင်းရဲမှုကိုဆင်းရဲဒေါမနတာနှလုံးမသားမှုဟောဟိဟင်နောက်ဆုံးဒီလိုဒီလိုနဲ့ပဲ မရဏထအောင်သွားမှာထင်မလားဟေးဓာတိဒုက္ခကနေမရဏဒုက္ခအတွင်းဟုတ်ကလားအဲ့ဒီအတွင်းမှာမေခင်ဝုံးပိုက်သေးကကျွတ်လာကာသအနိပိတ်ကလေးနဲ့တို့ပခက်မှတို့ဒီကနီညောင်ဆောင်အတွင်းထင်တယ်ဗျာဟေးဟိုဟိုပခက်တွင်းကနေညောင်ဆောင်တွင်းတိုင်အောင်အဲ့ဒါဒုက္ခတွေလားဒုက္ခတွေလားဒုက္ခတွေပါဗျာဟုတ်ကလားဗျာအဲ့တော့ဒီဒုက္ခကို မသိတာပဲရှိတယ်ရှိတာတော့ရှိတယ်ထင်တယ်မသိတာပဲရှိတယ်လေဟင်ဘာဖြစ်လို့တော့ဟိုဘက်ကမပေးလို့လားကိုကမေ့နေလို့လားအမေ့နေလို့ဒါမေ့နေလို့ဒါရှိတော့ရှိတယ်ရှိတယ်ရှိတယ်ရှိတယ်ခင်ဗျားတို့ဟင်အမေရှိနေတယ်အဲ့တော့တို့ဟိုဘက်ကဟိုဘဝသမှုရိယဒီဘဝကိုလူချင်းတဲ့သမှုရိယကြောင့်ဒီမှာဘဝဒုက္ခထင်တယ်ဟင်ဒါဘဝဒုက္ခရောက်လာရင်နော်အဲ့တော့ဒီ ဟိုပဋိသန္ဓိရဲ့ဒီဘက်ရောက်လာတော့ဝိညာဉ်နာယုတ်သလာယရဏဖတ်တဝေဒနာထင်တယ်ဒါသူ့သူ့အကျိုးထင်တယ်ဟင်ဟိုဘက်ကအကြောင်းခံကြောင့်ဒီအကျိုးပေါ်လာတယ်ဟုတ်ကလားအဲ့ဒီအကျိုးကလည်းပဲသူ့အထင်တော်ကြီးကသူ့ကိုခုနကအကျိုးလေးနဲ့ကံလေးကိုသူ့ပဲနဲ့တော့ဟင်ထိန်ပြီးလာတာထင်တယ်။ဘောင်းတော့တထေးကြီးနဲ့တထေးကတော်ကြီးရဲ့မျက်နှာကြောင့်ဟင်ဒီကလေးလေးကိုတခါတည်းအလိုလိုက်လာခဲ့တာထင်မလား။ဟင် အလိုလိုက်ခဲ့ရတယ်ထင်တယ်ဟဲ့ဟင်အလိုလိုက်ခဲ့ရတော့ဒီလိုနဲ့သူအထင်းတော်ကြီးဆိုတော့ဥပါဒံထင်တယ်ဥပါဒနာခန္ဓာဟုတ်ကွဟုတ်ကလားအစွဲကြောင့်ဖြစ်သောခန္ဓာတို့မို့အစွဲနဲ့တကွာဖြစ်နေသောခန္ဓာထင်တယ်ဟုတ်ကလားအဲ့တော့ဒီဥပါဒံဆိုတဲ့အဲတို့အထင်းတော်ကြီးကဒီအကျိုးလေးနဲ့ကံလေးပြုစုပြိုးထောင်လိုက်တာတို့လူလားမြောက်ပြီတယ်အကျိုးလူလားမြောက်ကံလူလားမြောက်အကောင်းလူလားမြောက်လားအကံလူလားမြောက်ဟုတ်ကလား အကန်းလေးတွေလူလားမြောက်လာတာဗျအကျိုးလေးတွေလူလားမြောက်လာတာဗျဟင်အဲ့တော့အကျိုးနဲ့ကန်းလေးလူလားမြောက်လာရင်ဘယ်နဲ့တော့ဟုတ်တာတွေလုံးမလားမဟုတ်တာတွေလုံးမဟုတ်တာတွေလုံးမအဲ့တော့တို့ဟိုဝိညာဉ်နာယုတ်တလာယရဏဖတ်တာဟုတ်ကလားဟင်ဟင်ဝေဒနာသူ့ကိုတခါအကြောင်းကပြန်ပြုပြီးတော့ဒီဘက်မှာတဏှာလာတော့မှထင်တယ်ဟင်တဏှာလာတော့မှထင်တယ်ဟဲ့ဒါရင်တဏှာနောက်ကဥပါဒံကော ဟဲ့လာမှာပဲထင်တယ်အဲ့တော့ဒီတဏှာနဲ့ဥပါဒါဒါကြိုက်တယ်ဒါဆွဲနေတယ်ဘာသိသေးလို့အဝိဇ္ဇာပြန်လာမှာကြိုက်ဘာမသိဘူးကြိုက်ကြိုက်ကြိုက်တယ်ဘာမှမသိတော့လေပဲအဲ့တော့အဝိဇ္ဇာလည်းထလာမှာထင်တယ်ဟဲ့အဲ့ဒီအဝိဇ္ဇာမှုနဲ့တို့ကံနေထပြုသေးလားသင်္ခါရဟောလာသေးတယ်ဟဲ့ဟုတ်ကလားအတိတ်နဲ့ပြောရင်တော့တို့ဒီဘဝဒီဥပပါတိဘဝဖြစ်တော်လည်းပဲအနာဂတ်နဲ့ပြောရင်တို့ကာမဘဝပြန်ဖြစ်နေကြပြီကံနေထလုံးနေကြပြီဟုတ် ဟိုတန်လျာဟောဟိုကြိုက်လို့လှုပ်တာပဲထင်တယ်ဟဲ့အကြိုက်ဆွဲကြီးနဲ့လှုပ်ထားဟုတ်ကလားဒီလိုဆိုဒီအတွင်းအတွင်းဒီပစ္စုပ္ပန်မှာကြီးတဲ့ကိုဟုတ်ကလားဝิญဉဏလို့တာလာယရဏဖတ်တာအေးဝေဒနာတင်တယ်ဟင်သူ့ကိုတခါပြန်အကြောင်းခံပြီးတော့တဏှာဥပါဒံတခါလာအောင်မှထင်တယ်ဒါရင်အတိတ်ကအဝိဒါတဏှာဥပါဒံအကြောင်းခံကြောင့်ဒီမှာဝิญဉဏရုပ်ပေါ်တယ်လို့ အဲတခါဒီဝိညာဏယုတ်ကြောင့်တခါဝတနာဥပါဒအဝိဇ္ဇာသင်္ခါရလာတယ်လဲနေတယ်လဲနေတယ်တပြောင်ပြီတကြောပြီဟင်နိုင်တနာဥပါဒနာသွားရင်တို့နောက်တခါအဲဘယ်တော့ဝိညာဏယုတ်ထရအောင်ပါထင်လားလဲအောင်မယ်လဲအောင်မယ်ဟုတ်ကလားဟင်လဲအောင်ပါထင်တယ်ဗျာဟင်ဟုတ်ကလားလဲဖို့သာပြင်ထားလဲတရားတွေကတော့အဖေမင်းမေးတင်ပြီးသားဟုတ်ကလားလဲမဲ့သာကြံထား ဘယ်နှပတ်လဲခြင်းလုံးပြောဟုတ်ဟုတ်ကစားကပြောတာပစားနဲ့ကျွတ်တို့လာမပြောနဲ့ဟင်ဟောပစားနဲ့ပြောတာခင်ဗျားတို့ဟုတ်ကလားမလဲခြင်းတော့ပါဘူးပြောတာဟင်အဲလှုပ်တော့လဲတရားကြီးတယ်မဟုတ်လားဟင်ဒီလိုကလဲတယ်တဲ့တဲ့ဟင်တခါတို့ဟိုဘက်ကပြောပြန်တော့အတိတ်ကလူဘဝကိုမျှော်တဲ့သမှုရိယတဲ့နဲ့အဲသမှုရိယအကြောင်းဒီမှာဇာတိဆိုတဲ့ဒုက္ခပေါ်တဲ့တဲ့နဲ့ ဒီလိုဆိုသမုဒိယအကြောင်းဒုက္ခပေါ်တာပေါ့ဗျာဟုတ်ကလားဒါဟိုကသမုဒိယအကြောင်းဖြစ်ဘူးလားဒီမှာကိုဒုက္ခနေရတာဒုက္ခကအကျုံးဖြစ်ဘူးလားအဲ့တော့ရလာတဲ့ဒုက္ခကြီးကို ပြည့်ရသလားဗျာအဲမပြည့်ရတော့ဒီဒုက္ခကြီးကိုပြည်လူပြည်ညာလားဟင်ကုသီးလေးတွေနဲ့ခံစားကြသည်အသိဉာဏ်ကလေးတွေပြလို့ဟင် အဲအတန်လေးတွေနဲ့အနံ့လေးတွေနဲ့အရသာလေးတွေနဲ့အတွေ့လေးတွေနဲ့စိတ်ကူးရင်နဲ့သူ့ဖြောပြရတကူရထိန်တော်ကြီးကဟုတ်ရဟိဒီလိုဆိုဘဝသမုဒိယဘဝဒုက္ခကြောင့်ဟုတ်ကလားဟိဟိဒီဘဝဒုက္ခကိုမီး၍ကာမသမုဒိယဖြစ်ဘူးလားဟောဗျာဒုက္ခကသမုဒိယပြန်ဖြစ်ဗျာဟိသမုဒိယကြောင့်ဒုက္ခဖြစ်လာတဲ့ထေ ဟုတ်ဗျာအဲဒုက္ခကြောင့်သမုဒိယထဖြစ်ဦးမယ်ဟင်ထဖြစ်ဦးမယ်ဖြိုးမှာပါဖြစ်ဟုတ်ဖြိုးမယ်ပြောတော့ကောင်းမှာဖြစ်ဖြစ်ဟုတ်ဗျာဟင်အထင်တော်ကြီးကဟင်သူ့အကျိုးနဲ့သူ့အကန်းလေးကိုပြောပါဖေတော့ဟင်ဟဲ့အထင်တော်ကြီးတော်တော်စေရနာကောင်းတယ်ဟင်သူ့အကျိုးနဲ့ကန်းလေးတော်တော်ချစ်တယ်ထိတ်တို့ထိန်တော်ကြီးတို့ တို့ပြောတာဟောယောဂီတို့ပြောတာမဟုတ်ခရစ်တော်ကြီးပြောတာဟွန်းဥပုဇံတို့ပြောဟွန်းဥပုဇံကြီးပါဟွန်းပါအေးအနေသားကြီးယောဂီတို့အနေသားကြီးဟုတ်ကလားဟွန်းကိုနဲ့ဘာဆိုင်တာမှမဟုတ်ခင်နားထောင်ကိုနားထောင်ကြားဟွန်းအထင်တော်ကြီးပြောတာဟုတ်ကလားဗျဟင်တို့ယောဂီတို့နဲ့အလွတ်ကြီးအနေသားကြီးဟုတ်ကလားဗျအဲ့တော့တို့အထင်တော်ကြီးကသူ့ပြောအောင်မွေးရတကူဗျဟင်ဟင် အဲတို့အသင်လေးနဲ့လည်းပြအဲလိုအာယုံ၅ပါးနဲ့ပြအဲတော့ဒီတို့ဘဝဒုက္ခမီး၍ဟုတ်ကလားဒီဘဝကိုမပြနိုင်တဲ့သမှုရိယကြောင့်ဘဝဒုက္ခရလာသည်အဲဘဝဒုက္ခမီး၍တခါဟိုတို့ကာမသမှုရိယခံရတယ်ဟင်ဟင်ကာမသမှုရိယခံစားအဲတမကာမသမှုရိယခံစားရတယ်လို့နောက်တခါကာမဒုက္ခခံတယ်ခံစားအောင်ဒီဘဝမှာတင်ကိုသူ့ချစ်သူ့ဒုက္ခခံနေရပြီသူ့အနန္တခံနေရပြီဟုတ်ကလားဗျာ ဒီလိုနီးနဲ့လည်းတို့လဲနေတယ်တင်လေတိုင်းတစ်ပါကလည်းပုံလုံးတစ်လက်ငပြန်တစ်လက်ထဲဒုက္ခကြောင့်သမုဒယကြောင့်ဒုက္ခဖြစ်လာပြီဟုတ်ကလားဖြစ်လာတဲ့ဒုက္ခကြီးကုစားပြန်တော့ကုစားတဲ့ဆေးကိုပဲပြောင်းသမုဒယဖြစ်နေပြန်ပြီဟုတ်ကလားဗျာဒါရင်တို့ဟာတွေဒုက္ခပြောင်းအောင်လုပ်တာဆေးစားလွဲနေတယ်ဟုတ်ကလားဟဲ့ဟင်မရပြီလို့ရဲထားတော့တော့အရဲဆွဲတာပဲပူတာဟုတ် ဟုတ်ကလားဟင်အဲ့တော့မရသေးတဲ့ဒုက္ခကိုအရင်နှစ်ခုလို့ရသလားဟုတ်ကလားမရတာမရတာဗျရတာရနေလေဟုတ်ဟင်တကလင်းသေးသားသေးလို့ဟုတ်ကလားစိတ်ပူလုံးလို့စိတ်ကြည်အောင်ဟဲ့ဆိုခင်းလေးကြီးကောက်ဖွာတော့ဟင်ခင်းလေးထွေတာပဲဖတ်တင်ထင်တယ်တို့ခင်းလေးတောက်တာတဲ့ဟိုရှိခိကဖွာတယ်မင်းရင်ငါခင်းလေးတောက်တာဟိုဘယ်သားလေးတွေတော့ငါဘောအေးဆိုဟုတ်ကဲ့ အဲ့တော့ဒုက္ခပြောက်အောင်လို့ဖေးတော့တော့ဖေးဆွဲတာထပ်ပူပြန်လေဟိဖေးလေးဆွဲတာပူပြန်ရောပြအရဲဆွဲတာပူပြန်ရောပြပူတော့ကောတဲ့အရဲဖိုးရှာတဲ့ဒုက္ခကောအဲအရဲတော့ပြီးမူရတဲ့ဒုက္ခကောဟဲ့ဗျာကေဟိတခါဖေးလေးဖိုးရှာတဲ့ဒုက္ခဖေးလေးလေးရတဲ့ဒုက္ခဖေးလေးတော့ရတဲ့ဒုက္ခမလေးဒီဟွာလားဟဲ့အကျိုးနဲ့ကံလေးထိန်တော်ကြီးက မီးလေးလည်းညှိပေးရသေးတယ်ဟိညှိပေးရသေးလားဟိခွာရောပေးရသေးလားရှိုက်ပေးရသေးလားတော်တော်လိုလိုက်တယ်ဗျာထိန်တော်ကြီးဟုတ်ဗျာဟိဟိအဲ့တော့ထိန်တော်ကြီးကဟောဒီလိုမလုပ်နဲ့ဒီလိုလုပ်ရင်အန္တရာယ်ဖြစ်တယ်လို့ဘယ်နှခါထိန်တော်ကြီးကတားဘူးတော့ဘာဖြစ်လို့တော့ထိန်တော်ကြီးကိုယ်တိုင်ကဘာမှမသိလို့သွဲနေတာဟုတ် ဟင်အဲ့တော့ဥပါဒဟံကောဘာသိလို့ဟင်သူကတော့ဆွဲမှာဗျာဟင်ဒါကောင်းတယ်သူကောင်းဆွဲဆိုးတယ်ဆိုဆိုးဆွဲနဲ့သွားမှာပဲဟုတ်ကလားဗျာဒီလိုနီးနဲ့တို့ဟိုဒီဒုက္ခက သမုဒယကဒုက္ခဒုက္ခကပြန်သမုဒယသမုဒယနေတခါပြန်ဒုက္ခပြုံးမယ်တိုင်းဒီသစ္စာနှစ်ပါးဟာအဲဘာပြန်ကြားပြန်သူတို့လည်းလဲနေတာတင်တယ်ဟဲ့ဟုတ်ကလား သူတို့နှစ်ခုကြားရောက်နေတဲ့အထင်းတော်ကြီးနဲ့အကျိုးကန်းတို့ဟောဟုတ်ကလားဒီတဲ့ဝင်နေသူတို့လည်းလည်မှာပေါ့ဗျသူတို့လည်းလည်လိမ့်မယ်ထင်တယ်ဟိလည်မယ်အဲ့တော့အကျိုးနဲ့ကံလေးကသူကာမနဲ့ဘဝထင်တယ်တဏမှာကာမတဏနဲ့ဘဝတဏမဟုတ်ဘူးလားဝိဘဝဆိုတော့ဘဝမွန်းတင်တာပါပဲဟုတ်ကလားကာမနဲ့ဘဝနှစ်ခုပဲထင်တယ်ဟိအဲ့တော့ကာမမှာမှာ အကောင်းကာမနဲ့ဆိုကာမကွာတာတယ်လေဟုတ်ကလားသူ့တဲ့ဒါချင်းသူ့သာယူချင်းဒါလည်းသူသူဒီဟိုငရဲခံခြင်းလို့လုပ်တာတော့ဟုတ်ဘူးတင်လေဟဲ့လာတလောတာကိုကာမရတာသူခံစားခြင်းလို့မဟုတ်လားဟုတ်ကလားဟဲ့ဒါလည်းသူကောင်းလို့လုပ်တာတင်လေဟဲ့ကောင်းတဲ့ခြင်းလို့လုပ်တာပဲဟုတ်ကလားဗျအဲဒီလိုနဲ့အဲလုပ်တော့တို့ပြန်တယ်တော့သူ့တဲ့တာသူ့သာယူဟုတ်ကလားသူ့တဲ့တာတနေရဒါငါးလေးဟဲ့ဒါဖားလေးဟဲ့ဒီ အာဝိဇ္ဇာတိလည်းပါသေးတယ်ထင်တယ်အဲ့ဒီအာဝိဇ္ဇာတိနဲ့အာပုံပညာပြီးသင်္ခါရပြောတာမဟုတ်ဘူးလားဟုတ်ကလားဗျဟင်အဲ့ဒီလိုလည်းပြုထားတယ်ပြုထားတော့ဒီဘဝမှာတင်တို့ငါးကြိုက်သမားကောပါဘူးလားသိတယ်ဖားကြိုက်သမားကောကျဲကြိုက်သမားကောဝဲကြိုက်သမားကောဟိပါတင်တယ်ဟဲ့တချို့ကဝဲသားမတချို့ကအမဲသားမသုံးလို့ပါဗျာကြိုက်နေတာဟုတ်ကလားဟင်တို့ တို့ထိန်းတော်တွေတော့ဟင်းလေးဦးကြီးထိန်းတော်တွေထင်တယ်ဟဲ့ဘာတခွေလို့ပြောလာသမျှလာခြင်းအားလာခဲ့အကုန်ကြိုက်မှာပဲထင်တယ်ဟုတ်ဟင်းဦးကြီးထင်တယ်ဝတ်သားဦးလားခင်ဗျားတို့ကကြက်သားဦးလားငါဦးလားဘာဦးလို့ဟာဟင်အထိန်းတော်ကြီးတိုင်းနာမည်ပဲလို့ခေါ်ဟင်းလေးဦးထိန်းတော်ကြီးဟာနာမည်လည်းကောင်းဟဲ့ဟင်ရောင်စုံအကုန်ကြိုက်ထင်တယ်ဟဲ့အဲ့တော့ဒီအကြိုက်တဲ့ကတို့တစ်ခုပဲပြောစို့ ဟုတ်ကလားဟိတခုပဲပြောစို့တခုပဲပြောစို့ဟိုစပါလို့တဲ့ကဟိုနောင်ဒီဟင်အပေကိုရောက်မယ်ဆိုတော့ तू သိသလားဟိသိပါဘူးဗျာအဲဒီလိုလဲသိဘူးပြီးတော့လဲကြက်ဆိုတာဒါလည်းမသိတယ်ဒီမှာလဲအဝိဇ္ဇာပဲနောင်ဖြစ်မှာဘုမသိတာလဲအဝိဇ္ဇာပဲအဲအဝိဇ္ဇာနဲ့အဘုံညာပိသင်္ခါရပြုတ်တာတင်ဟိအဲ့တော့ကြက်သားစားခြင်းတဲ့ပုဂ္ဂိုလ်ကြက်သားကျိုးဟုတ်ဝအောင်ယူလိုက်တော်ပါလား ဟာဟုတ်ဟင်ဟင်သူဒီလောက်ကြိုက်တယ်ဆိုတော့ကြက်သားကိုဟောတို့ဘာလို့ကြက်သားကြိုက်နေတယ်ဆိုတော့ကိလေသာထင်တယ်ဟဲ့ကိလေသာပေါ့အဲ့တော့ထအသားလိုက်တယ်ကာမဝတ်ထင်တယ်ဟဲ့အဲ့တော့ထအသားလိုက်တယ်ဝိပါကဝတ်ထင်တယ်ဟဲ့ဟုတ်ကလားဟဲ့ဒါဝိပါကဝတ်ဆိုတာဒါပြောတော့မဟုတ်လားဝိပါကဆိုတာယုခံသားတာလေဟင်အဲ့တော့ကြက်သားလေးစားခြင်းနဲ့စိတ်ကူးတဲ့မှာဟုတ်ကလားစိတ်ကူးတဲ့မှာဆန်းတော့ထအသားသီကာမဝတ်ထအချက်အကျိုးခံစားပြီးဝိပါကဝတ်ဟုတ်ကလား ဝအောင်သာတော်ပါလားအဲ့ဘာထပ်ချင်မလို့စက်သားစားခြင်းသိထပ်ဖို့ဟင်ဝိပါကကဟင်ကိရိတာသွားပြီထင်တယ်အဲ့တော့ကျော်စက်သားစားခြင်းတော့ထပ်ပါရအောင်မထင်တယ်ထပ်မချဘူးလားဟင်ဟင်ဒါကိရိတာကာမဝိပါကပြန်လာပြီထင်တယ်အဲ့တော့နှစ်ခါစားပြီးတော်ရောပေါ့ဟင်ကိရိတာပြန်လာပြီထင်တယ်တိုင်းကာမဟောဝိပါကဟောတိုင်းဟိုတို့ တစ်ခါသားလို့ဆွဲတာနဲ့နှစ်ခါသားလို့ဆွဲတာဘယ်ဟာဆွဲကြည့်ရောအဲနှစ်ခါသားနဲ့တို့နေတိုင်းသားနဲ့နေတိုင်းသားအဲနေတိုင်းသားနဲ့တစ်လုံးသားဆွဲတစ်လုံးသားတိုင်းအဆွဲကပဲနဲ့တို့ကြီးတဲ့ဘာကြီးလားဟင်ဝတယ်လို့တော့ရှိဘူးအဲ့တော့တို့ဒီကြက်တိကြီးနဲ့ဟောကလားအေးကြက်သားသားချင်းသည်ထာတသည်ကိုမရလဲသူများငါတပေးစမ်းဟုတ်ကလား ရှိမှာပဲကာမတွေဟင်ဒုက္ကံမှာလည်းရှိမယ်ကိုကံမှာလည်းရှိမယ်ရှိတယ်ထင်တယ်ဒါထာချက်ဝိပါကထင်တယ်အဲ့တော့ဒီမှာတင် ကိုကဟွာလာဆက်လေသမားဟုတ်ကလားဆက်နှူသမားကိုကဆက်လေသမားနဲ့ဒီတို့ဘဝမှာတင်တို့ကျက်ဝကဘယ်နှခါလေတော့ကိရိတာဝကမဝိပါကဝနဲ့လေကျက်ကိုကိုကလှဲ့နေတာထင်တယ်ဟောဝဲကြိုက်သူကရောဟေး ငားကြိုက်သူဟာဟောနွားကြိုက်သူဟာဟောတိုင်းတို့အဲ့ဒီထဲမှာအဲအဲ့ဒီပတ်စိတ်ကြီးဘယ်နှလုံးတီထောင်ထားတော့ဟင်ဟင်လေးဦးပြီပြီဟင်ဦးပြီပြီလားဟင်အကုန်လုံးကိလေသာကာမဝိပါကကိလေသာကာမဝိပါကနဲ့ကိုမနေပါဘူးရဟုတ်ကလားဗျာအဲ့ဒီနာမှာတို့ခုနကပြောတဲ့ကြဲ့ကြတော့တို့ကမုံညင်းညင်းလာတယ်နဲ့ဟဲ့ လူလူချင်းလေးဟဲ့မရဟဲ့သားဟဲ့သမီးဟဲ့ဆိုတော့ကြိုက်ညင်းညင်းတဲ့ဝတ်တွေရောကြိုက်ညင်းလေကြိုက်ညင်းဝတ်ဟာဘယ်လောက်ရှိတော့ဟိုမကြိုက်ညင်းကတော့ဘယ်လောက်ရှိသတော်ဒါဟင်းကြိုက်ညင်းရောကြိုက်ကြွေးမကြိုက်ညင်းရောအကျွေးဘယ်လောက်ရှိတော့ဟုတ်ကလားတို့ပြောလို့လားတို့ပြောလို့ထင်ပါတယ်ဒါဘူးဘာမှကြောက်ရမလို့ပါစာတွေကပါတယ် ဟုတ်ဒါလည်းကပါတို့ရွာနဲ့အနေသာကြီးဟုတ်တယ်ယောဂီတို့နဲ့အနေသာကြီးယောဂီတို့နဲ့ဘာဆိုင်စာတွေကပါတာတို့ပြောတာဟုတ်ပါဟုတ်ပါပြလို့တို့များဟင်အော်အကျိုးရှိပြဘယ်ဘသူဘသူကလာပြီးအတင်းသေးသလိုအာနာလိုယူထားတာတွေကဒါတွေဟင်အာတို့တို့လူလူလာလာနဲ့ယူထားတာတင်တယ်ဟဲ့ဟင်လူလူလာလာနဲ့တင်တယ်ဗျာ အဲ့တော့ကြက်ကြိုက်တဲ့သမှုရိယာကြောင့်ဟိုကြက်ရှာတာဟိုလာကြက်ခိုးတာဒုက္ခလည်းရှိသေးတာလေအဲ့သူ့ဝါမျိုးဟုတ်ကလားခွင့်ပေးရတဲ့စီထိထင်လေဟုတ်ကလားစားတာကတဏှာလှုပ်ပြရတာဟင်အထင်းတော်ကြီးနဲ့အကျိုးကန်းကောင်စားတာတဏှာဟုတ်ကလားဟင်သူကတော်ပြီဆိုတော့ခင်ဗျားတို့ဘာလို့ရဲလို့ဟုတ်ကလားသူငါပေးဦးဆိုတော့ခင်ဗျားပဲဟုတ်ကလားဟင်ဟုတ်ကလားဗျာ ဟိုဒီလိုဆိုလို့ရှိရင်ဒီဝတ်နောက်တစ်ခါပြန်လေအဲ့တဏှာခံလိုက်ပေါ့ဒုမခံနဲ့သူလောက်ထားဗျဘာပြောလို့တော့ဟိုသူလောက်ထားဗျာအထင်းကိုကြီးနဲ့ဘာဆိုင်လို့ဟာချော့ဟာဖဲကဘယ်သူကမှချော့ပါလေချော့ဟင်ခင်ဗျာထောင်ကြီးအောင်ကြီးပါလားချော့ဟုတ်ကလားဟဲ့ဟင်ဟင်ခင်ဗျားတော့ချုံမမသိဘူးလားဟင်ဟင်ချော့တာကိုမသိတာ ဟုတ်လားချော့လို့မသိတာနဲ့တူတယ်ဟိုဒီကားရှိလောကရောမဲ့အယူကထားဗျာမင်းအဲ့ဒီကြက်သားစားတုံးကယောဂီတို့ပါတော့ခဲ့ခြူတိချင်တိဟုတ်ကလားဟိဒီဖြစ်ပြနေစားတာလားကြက်စိတ်နဲ့စားတာကြက်စိတ်နဲ့စားတာဟုတ်ကလားဟုတ်သိကြရလားသိကြပါဗျာဟုတ်ကြက်စိတ်နဲ့စားခဲ့တယ်အဲ့တော့ဒီဘဝမှာတင်ကိုယောဂီတို့ယုတ်ကလူယုတ်ထင်တယ်စိတ်ကဘာစိတ်တော့ တိုင်းပဲလို့ဖြစ်နေရုပ်ကလူရုပ်စိတ်ကကြစိတ်ဟင်တိုင်းလူစိတ်ပလားဟိဘာတော့ကြက်လူအာလူကြက်လူကြက်လားကြက်လူလားဟင်အကြက်တစ်ပိုင်းလူတစ်ပိုင်းအာလုတ်ကြောမယ်ဘယ်လိုခေါ်မအောင်တိုင်းကြက်လူတို့လားလူကြက်ကျိုးအကြက်စိတ်နဲ့လူကြက်စိတ်နဲ့လူသားဒီလိုလားဟိလုံးပြီးလက်ကတော့စိတ်နဲ့ဝဲကြိုက်သူပါရောဟိ အဲနွားကြိုက်သူပါရောဟိငါးကြိုက်သူပါရောဟိဒီလိုဆိုတနေ့တနေ့မှာလူစိတ်ဘယ်လောက်ရှိသလဲဟောမရှိတော့ဘူးဟုတ်ကလားတိုင်းတို့မသိခင်ကတည်းကကာဗျာကြီးဖြစ်နေပြီဗျာခမညာတို့ဟင်ဓမ္မသိခင်ကကာဗျာထင်တယ်ဟဲ့ဟင်လူစစ်စစ်တို့တော့ပြောနိုင်တော့မသိခင်ကတည်းကကာဗျာအဲ့တော့ဒီမှာလည်းမဟုတ်တာပြောအောင်ဗျာ ဟင်တို့မျိုးတွေမျိုးတွေမှာရှိပါတယ်တောမှာတော့မရှိပါဘူးဟင်ဟိုစာချင်းမတူတာလေဗမာမနဲ့ကလာကြီးနဲ့ရဗမာမကဖြူဖြူကလာကြီးကမွဲမွဲဟုတ်ကလားဟိဟင်အဲ့ဒီနှစ်ဦးအိမ်အောင်ကြလို့ပေါင်းတဲ့နဲ့အားများတဲ့ဘက်ကမွေးတဲ့ကလေးပေါ်တယ်ဗျကလာဘက်ကအကောင်ကြီးကလာရုပ်ကလေးပေါ်မယ်ဗမာဘက်ကအကောင်ကြီးဗမာရုပ်ပေါ်မယ်ဟုတ်ကလားဟိဟင်ဟိုတို့ဘက်နဲ့တော့ဟိုသူတို့ဟို အောက်ပိုင်းကမဲမဲအပေါ်ပိုင်းကဖြူဖြူဒီလိုလားသလားဘယ်လိုလားတော့အားများတဲ့ဘက်ပါမှထင်တယ်တို့တနည်းအောင်ဘာတော့ပဋိသန္ဓေတွေကပြောခဲ့ပြီးပြီထင်တယ်ဟိုသွေးကိုမယူဖြစ်ရတာလေဟင်အမိသွေးကိုအဓိကထားမှီရင်အမိနဲ့ရုပ်ထူတာပဲအဖသွေးကိုအဓိကထားမှီပြီးပဋိသန္ဓေယူခဲ့ရင်အဖသွေးတူမှာပဲဟုတ်ကလားဟဲ့အဲ့တော့တို့ကျက်စိတ်ကြီးနဲ့ဒီမှာသွေးဝင်နေပြီထင်တယ်ဟဲ့အဲ့ဒီချိန်ကတုတ်ချမ်းနေတဲ့သွေးဒီကျက်သွေးပဲဖြစ်အောင် လူသွေးနဲ့ကြက်သွေးရောနေတယ်ထင်တယ်ဟုတ်ကလားဒီလိုဆိုဒေဂာနိသွဲလို့ရှိရင်လူပဲပါမလားကြက်ပဲပါမလားဟောဟာကျဲပဲပါမှာဟုတ်ကလားဟုတ်ကလားဗျာအဲကျက်ပဲပါသွားမှာထင်တယ်ဟင်ဒီမှာဟိုကျက်သားကြိုက်ပြီးတဲ့သမှုရိယာကြောင့်ဟိုမှာကျက်ဘဝနဲ့ဒုက္ခပြီနော်ဟင်အဲ့တော့ဟိုကံလျောက်ပေါ့ဗျာဒီအိမ်မှာလာပြီးကျက်ဖြစ်တော့ အဲကြက်ပိုက်ရှင်ကသူတို့သားကဲ့သို့သဘောထားမွေးမှာတယ်ဝက်ကတော့တန်ငါသားလေးဆိုတဲ့ချစ်ချင်းမေတ္တာနဲ့မွေးမှာတယ်ဟုတ်ကလားသပြားကျွေးတာချစ်လို့မဟုတ်ဘူးလားဟုတ်ပါဗျာဘာပြောလို့ဟုတ်ကဟုတ်ပါမလားဗျာဟိဟိုသကွဲကြိုကျွေးတာချစ်လို့မဟုတ်ဘူးလားခမရတို့ဟောဟောလည်းလေးချိန်တက်အောင် ဟိုဟိုဝက်ကလေးဝက်တီကတော့ဗျာတို့ကျွေးကနေကိုဘာလို့သလောင်းကြီးများဒေါမဒေါမနဲ့ခောက်တော့ပြေးလာတယ်နဲ့ဦးရဖားရဟင်သလောင်းကြီးတဲ့တို့ဟိုဝက်သားတွေထဲကျွေးဟင်တခါတဲ့နေရကလေးတစ်ဖက်ဖက်ဟုတ်ကလားအမီလေးတလုံးလုံးဖင်လေးတလိမ့်လိမ့်နဲ့ဟုတ်ကလားဒါသာအာကိုရအဖေဒါသာအာကိုရမေဆိုပြီးစိတ်ချလက်ချသားနေတယ်ဟုတ်ကလားဝက်ထောင်မှုကတော့ ဖေးလေးကြီးတစ်ဖက်ကပ်ယွန်းဒီကောင်းဆိုဟင်းဒီကောင်းဆိုဟုတ်ကလားဟဲ့အဲ့ခါကျတော့သူဟင်ဘဝသမှုရိယကြောင့်ဟိုမှာကျက်သမှုရိယကြောင့်ကျက်ဒုက္ခဝဲသမှုရိယကြောင့်ဝဲဒုက္ခရောက်လာရင်မိမိကိုယ်ကဉာဏ်တဲ့လူတွေကကြည်ပြီးကိလေသာပေါ့သူတို့ကိလေသာဖြစ်ဘူးလားစားခြင်းစိတ်ဖြစ်ဘူးလားအဲစားခြင်းစိတ်အာခြင်းထတာတဲ့ကံရောဗျာမခံရဘူးလား ဟိကိုကဝက်သားဆိုတဲ့အမှကြီးနဲ့ဝဲဆိုတဲ့အမှကြီးနဲ့သင်းဒီဒုံဘောကိုတောက်တောက် တုံးတယ်လို့ယောဂီတို့ခေါ်ခံအောင်ပါလားအင်းတုံးယုံနဲ့တက်တာလားသနွန်းဆရာတွေနဲ့ကမနေဘူးလားအဲနေယုံနဲ့ပြီးသလားမီးပြင်းမထိုးဘူးလားတော်တော်ချမ်းသာမယ်ဟင်ဘာဖြစ်လို့တော့ဥမာအင်း ဒါဟုတ်တို့သမုဒိယကပို့လိုက်တာထင်တယ်ဒါရင်ဝက်သားကြိုက်တဲ့သမုဒိယကခမည်းကြီးသေပေတော့ကျုပ်ဝက်တီကိုပို့မယ်သူဒုက္ခပေးဒုက္ခပေးမဲ့အကောင့်ထင်ဟေးသမုဒိယဝက်ကြိုက်တဲ့သမုဒိယလေဒီဒုက္ခပေးတာလားဒုက္ခပေးတာလားဟုတ်ကလားတော့သူပြောလို့ပါဗျာဟင်သူပြောလို့နေမှာပါဗျာဟင်ဟာလုတ်ကြရောမယ်ဘယ်မှမှန်းတာတော့လုတ်ကြရောမယ်ဒီဦးချမ်းကြီးဟင် အဲ့တော့ဝေသားသမုဒိယသည်ခမည်းကိုကြုတ်သေးအောင်တတ်တော့မယ်ဒီလိုကောပြောလွှတ်လိုက်တယ်ထင်တယ်ခမည်းကိုကြုတ်ဒုက္ခပေးတော့မယ်ဒီလိုကောပြောလိုက်ဘူးလားဟဲ့ပြစ္ဆုတ်ပါမှာကိုကလေလို့ဟုတ်ကလားကိုကလှဲ့လို့ तू လေသည်တန္တရာကြရင်တော့ तू လှဲ့လို့ကိုလေအောင်မယ်ဒီလိုလေသူကဝိသ္တပါဖြစ်နေတယ်ထင်တယ်အဲ့ဒီမှာလေအဲ तू နဲ့ကိုနဲ့ အဲဘာပြန်ကြားတယ်ထင်မလားအဲတော့ကိုကိုသူကအဲ့လိုဒလန်ကြီးနဲ့ထိုးတတော်ဩအေးငါကသူများဒီလိုလုတ်ခဲလို့ငါခံရတာဒီဘဝကြည်ပြီဟဲ့ဆိုတာရုခေါ်ပြီးသွားမှာလားဟုတ်ပါဗျာဟုတ်ခလားဟင်ဒါရင်သူ့ဘောကိုမကျင်နာစိတ်နဲ့ပြီးမှာလားဟင်ဟုတ်ကလားဟိကိုမထင်တဲ့ဟာကြီးကထင်တယ်သူ့မိတ်ဆွေထင်လို့ သူကြွေးတာသားနေတာထင်တယ်ဟဲ့ဟုတ်ကလားအဲ့ဒီမိတ်ဆွေထင်တာကြီးကမထင်တဲ့နေရာကထဒလန်ကြီးနဲ့ထိုးတော့သူသားတို့ခေါ်မသိဘူးဗျဒီလိုဆိုသူကလည်းသူအာဃာတမဲ့ဆိုဟုတ်ကလားသူဝက်ကဝက်ထောင်မှုဖြစ်၍ဝက်ထောင်မှုကဝက်ပြန်ဖြစ်တော့ကောလေဥမဲ့ထင်တယ်ဗျာတိုင်းအဲ့ဒီအလေကဘယ်တော့ဖုံးမတော့ဟုတ်ကလားဒီလိုနဲ့လေသမုဒယနဲ့ဒုက္ခဒုက္ခနဲ့သမုဒယနှစ်ခုဟာ ပတ်ချလဲနေပါတယ်။ဒါမို့ဒီသစ္စာနှစ်ခုကိုဝိုးလေသစ္စာလို့ပြောတာပါဗျာ။ဟုတ်ခလား။အဲ့တော့ဝိုးလေသစ္စာဝိသစ္စာဆိုလို့ဘယ်လိုသစ္စာလဲလို့မေးမနေနဲ့။ဟင်ဟုတ်ကလားဗျ။ဒီလိုနည်းနဲ့လဲနေတယ်။ဟုတ်ကလားဟိ။ဟင်ဟုတ်ကလားဟိ။လဲနေတယ်။ဒါကတော့တို့အောက်တန်းသားလဲတာပြောတာပေါ့လေ။ဟင် အာပုံညာဘိသင်္ခါရကအဝိဇ္ဇာအာပုံညာဘိသင်္ခါရကသွားတာတဲ့အာဝိဇ္ဇာပုံညာဘိသင်္ခါရကကောလူဘဝနတ်ဘဝလဲဘူးလားဟဲ့လဲအောင်ပါလဲအောင်ပါဟုတ်ကလားဒီကနေ့လင်းနိုင်နေမရနောက်တစ်ခါတစ်လက်ပြန်ဖြစ်ပါဒီကနေ့မရနိုင်နဲ့လေနောက်တစ်ခါတစ်လက်ပြန်လာအောင်သူတို့လည်းလင်းနေကြတာပဲဟုတ်ကလားလာအောင်မလာအောင်မဟုတ်ကလားဟင်လူကြီးမှလဲအားမရရင်ခေါင်းနတ်ပြည်တက်လေကြအောင် လဲဦးမှာထင်လိုက်လဲဦးမှာပါဗျာဟုတ်ကလားဟိအဲ့တော့ကောင်းလေဒီသစ္စာနှစ်ပါးကတော့ဒုက္ခပြီးမှာပဲထင်တယ်ဟိပြီးမှာပါဗျာပေါက်ပြီးသွားလေသူတို့ဟိဟောလူပြည်နေရောပြီးပါပါနတ်ပြည်တက်မဟိပြီးပါပါနတ်ပြည်လဲလဲဦးမှာပဲလေဒါကဒုက္ခမကထင်တယ်ဟဲ့ဘဝကြတော့တို့ခုနကသူ့မဖက်ကိုမဖက်နဲ့ဟုတ်ကလားဟိကံကိစ္စကိုမသုံးဇံကိစ္စသုံးမယ်ထင်တယ်ဟိဟုတ်ကလားဟိ ဟင်ကာမကိုပယ်၍ကာမသမှုရိယကာမဒုက္ခကိုပယ်၍ဟုတ်ကလားဘဝသမှုရိယနဲ့ဘဝဒုက္ခနဲ့သံအားထုတ်ပြီးသွားတဲ့ပုဂ္ဂိုလ်တွေပြမတင်နေဟိဟင်ဒါဘဝတဏှာတင်နေဟင်ဟုတ်ကလားဟိုအပေဘုံဟုတ်ကလားဟိုဘက်ကတို့လူဘုံဒါကာမတဏှာကသွားတာတင်နေဟိဟင်ဟိုကဘဝနဲ့သွားမယ်တင်နေဟိဟုတ်ကလားအဲ့တော့ဒီဘဝသမှုရိယဘဝဒုက္ခဟောဗြဟ္မပြည်လူချင်းလို့သံကစားပြီးသွားတယ် ဟုတ်ကလားဗျာဒါရင်ဓမ္မပြရောက်တော့တယောက်တည်းသူလည်းဒုက္ခရောက်မှာပဲထင်သူ့ကိုယ်သူမဖြစ်ဘူးလားသူပြုတ်တဲ့ကံကသူ့ပြန်မဖြစ်ဘူးလားဖြစ်မှာပဲဟုတ်ကလားဟဲ့ဒါရင်သူရောအလယ်လွတ်ပါမလားဟဲ့ဒီကနေဓမ္မဒီကိုရောက်ဖို့ရာတန်ကစားတဲ့အကြောင်းခံကြောင့်ဟိုမှာဓမ္မဘုံရောက်တဲ့အကျိုးပေါ်သလိုဟုတ်ကလားဗျို့ဟင်ဟင်အဲ့ဒီဓမ္မဘုံရောက်တဲ့ကာလဟောသူ့ဓမ္မဘုံမိ၍ဖြစ်တဲ့ သူဒုက္ခတွေလောက်မှာပဲတမှုရိယာတွေရောဗျာအလောင်းမှာပဲဒီလိုဆိုမြမဘုံမှာလည်းဒီကိုကြည်ပါဒီဝိလက်စိတ်ကြည်ပါသွားမှာတယ်ဟဲ့ဟုတ်ကလားဗျာဒါပြင်တို့ဒီဝိသစ္စာနှစ်ပါးကတော့ဘယ်ဘုံနေနေရတဲ့သစ္စာလားလဲမဲ့သစ္စာလားဗျာအဲလဲမှာခင်ဗျာဟင်သူများနဲ့ပေါင်းလဲတာရှိလို့တယောက်တည်းလဲတာလည်းရှိမှာဟုတ်ကလားဟင်အဲ့တော့ဒီဝိလက်သစ္စာဟုတ်ကလားတမှုရိယာက ကိုကြိုက်တာကကိုဒုက္ခပေးနေတယ်ဆိုတာဒါတို့တတိကြမှားမယ်ခင်ဗျဟင်သူများကဒုက္ခပေးမှာလားကိုအကြိုက်ကကိုဒုက္ခပေးမှာလားဟုတ်ကလားဗျာဒါဖြင့်ဟိုလင်းဒုက္ခဖြစ်နေတယ်မယားဒုက္ခဖြစ်နေတော့လင်းနေမယားတွေကဒုက္ခပေးတာလားကိုကသူ့ဘောဆွဲလာနေတဲ့အချစ်ကဒုက္ခပေးတာလားကိုတဏှာကိုဒုက္ခပေးနေတယ်ဟုတ်ကလားဟင်ဟိုဒါဒုက္ခရောက်နေတာဒီကောဟဲ့ ဟင်သားသမီးကဒုက္ခပေးမှလားဟုတ်ကလားကိုကသားပေါ်ချစ်နေတဲ့သွဲလန်းနေတဲ့ငါသားဆိုတဲ့ဟုတ်ကလားအဲ့ဒီတဏှာကဒုက္ခပေးမှတင်တယ်ဟိသားကတော့သားအတိုင်းသူ့ညင်းသူ့စရိုက်အတိုင်းလုပ်မှာပါဟုတ်ကလားသူဒုက္ခမပေးပါဘူးသူ့ညင်းနဲ့သူ့စရိုက်နဲ့သူ့လုပ်လုပ်မှာပဲဟုတ်ကလားဟဲ့အဲ့တော့မီးဆိုတာတော့လောင်တတ်တဲ့မျိုးလောင်မှာပဲဟုတ်ကလားထင်းကခေါင်းထိုးမခံဖို့ပဲလို့တယ်ဟုတ်ကလားဟိပြီးတော့မီးဒီသစ္စာရှိတယ်ဖိုးခွင်အော့ ကဲသူလာသူသာလောင်ပါတယ်ဟင်ဖိုးခွင်းအပြင်ဘက်ကိုထွက်ပြီးမိရလောင်တာရှိသလားအဲ့တော့ဖိုးကနောက်ရဲ့နောက်ကျောကိုထင်းပလောက်ပုံထားတာမိထွက်လောင်နေရှိသလားဟုတ်ကလားဟိဟင်ထင်းကသာဖိုးခွင်းအောက်ကိုခေါင်းထုတ်ခံတာထင်မလားဟုတ်ကလားဒီလိုဆိုထင်းပြက်လားမီးပြက်လားဗျဟုတ်ကလားဗျငါသားငါသမီးဟုတ်ကလားငါသမီးငါလင်းအဲ့ဒီဆွဲတာထင်တယ်ဟိ ဟေးအဲ့ဒါသူ့ကြိုက်လို့ထင်တယ်လားဟုတ်ကလားตาဘလောက်သိုးနေနေကြိုက်တော့ချစ်တာပဲသမီးဘလောက်သိုးနေနေကြိုက်တော့ချစ်တာပဲဟုတ်ကလားဗျာသူ့ဘက်ကကောင်းတာဆိုတာနဲ့မဆိုင်ဘူးကိုကြိုက်တာမကြိုက်တာနဲ့ဆိုင်ဆိုင်တာထင်မဗျာဟုတ်ကလားဟိအဲ့တော့ကိုတဲရှိတဲ့သမုဒရာသည်ကိုကိုဒုက္ခပေးနေတာအမှားဟုတ်ကလားဗျာဟိဟုတ်ကလားဗျာအဲ့တော့ဒီ ဟင်သမုဒိယဒုက္ခပေးတာကိုတို့အထိန်တော်တို့သိကြရင်ဟုတ်ကလားဗျဒီသမုဒိယကိုဆက်မွေးထားကောင်းမယ်ထင်လားဟုတ်ရွာတဲ့ဘာသာနဲ့ပြောဗျကျွန်တော်ပေါ့အဲဒါရင်ဒီသမုဒိယကဖြတ်ရင်မပြတ်နိုင်ဘူးလားမပြတ်ပါဘူးဗျာဘယင်ကတည်းကရှိတာမဟုတ်ဘူးဟုတ်ကလားဒီဘဝသမုဒိယကောဖြတ်ရင်ပြတ်နိုင်ဘူးလားမပြတ်ပါဘူးဗျာကာမသမုဒိယကော ဖြန့်ရင်ပြနိုင်တဲ့မျိုးပဲဟုတ်ကလားဟိဖြန့်ပြနိုင်တဲ့မျိုးပဲဟုတ်ကလားဗျဟေးခုနကထိန်တော်ကြီးဟိုလိုသူ့ထိန်နေရတဲ့နှစ်ကောင်ကိုအလိုလိုက်လို့ဖြစ်နေကြတာထင်တယ်ဟုတ်ကလားအလိုလိုက်လို့ဖြစ်နေတာဖြန့်ရင်ပြတယ်ဘာဖြစ်လို့တော့ဘယ်အာယုံဖြစ်ဖြစ်ဟင်တစ်ဖက်အာယုံဖြစ်ဖြစ်ကိုယ့်ဘက်ကဟင်အကြည်ဓာခံနေဖြစ်ဖြစ်ဟိကိုယ့်ဘဝဖြစ်ဖြစ်ဟိ ဖြစ်ပြီးရင်ပြက်တာနဲ့ချုပ်တာချုပ်ပြောက်တာနဲ့ပြက်တာဟင်ဒီလိုဆိုချုပ်ပြောက်တာရှိသားပဲပဲပြန်ဆက်လို့ထင်မဆက်ရင်တို့ချုပ်ပြတ်တယ်ရှိနေတာပဲဗျာဟုတ်ကလားမွေးပြီးသေးတယ်သေပြီးကြမှာမွေးရင်ပြတ်တာပဲဟုတ်ကလားဟင်မွေးပြီးသေးတယ်သေပြီးတခါပြန်ပြီးတော့တဘဝရတာ ဒီလိုဆိုရင်တော့ဆက်နေတာကသူ့ကိုပဲဝါနာလို့သုံးပြန်တယ်ဒီတဏှာကိုပဲလေဒီတဘောဝနဲ့တဘောဝချုပ်ပတ်ပြီးတဲ့တွေ့တဲ့ဟုတ်ကလားဗျာတို့ရွာတဲ့နဲ့ပြောရင်တော့အဝတ်စားလေးနှစ်ခုကိုချုပ်စားပြီးအကလေးနဲ့တွဲပေးတယ်လို့ခုဘဘဝနဲ့ဒီဘဝချုပ်စားပေးတာအဲ့ဒါဝါနာဟုတ်ကလားနိဗ္ဗာန်ကနိဝါနာဟုတ်ကလားဝါနာကချုပ်စားပေးတာနိကမရှိတာဒါပြောတာထင်တယ် အဲနိဝါနာဟိုတို့တရားနည်းနဲ့နိနိဗ္ဗာနနိဗ္ဗာနနိဗ္ဗာန်ကိုပြင်တာဟုတ်ကလားဟင်အဲ့တော့တို့ဒီတဏှာလေးရပဲထင်တယ်ဟင်ဟင်တဏှာလေးကဟင်တဘဝနဲ့တဘဝဟုတ်ကလားပေကံဤကိုတစ်ဖက်ကိုဟင်ဒုစာလို့ခေါ်တော့ဘဝနိကံတိက လောဘလောခုနှစ်ကြိမ်ဆိုတဲ့ဟိုဘဝကိုตายရတဲ့စိတ်ကလေးနဲ့ဟိုဘဝဝင်ရတာလေဒါမှဒီဘဝလှုပ်ဖြစ်တာမဟုတ်လားဒါဝါနာထင်တယ်ဟဲ့တဘဝနဲ့တဘဝ ဟုတ်ကလားဟိဒိုင်းတို့မနေ့ကစားတဲ့ဟိုဟိုကြက်ထားနဲ့ဒီကနေ့စားတဲ့ကြက်ထားကိုဘသူကဖက်ပြီဟုတ်ကလားဒိုင်းအဲဒီကနေ့နဲ့နှစ်ဖြစ်ငါကိုဟောဟိဒီလိုလဲတို့ကိုဟောဟိစားဘူးတာကိုဟိအာယုံပြု၍တွေ့၍ဟုတ်ကလားနှစ်ဖြစ်ငါကိုငါဒီလိုလေးစားအောင်မယ်တဏှာထင်တယ်ဟိဒါကောဒီအတွင်းမာလေးတင်ကိုဟင်တို့ခေါ်ဘဝတစ်ခုဘဝဆိုဖြစ်စဉ်တစ်ခုကိုပြောတာမဟုတ်လား ဝင်လေတစ်ချက်ရဲ့အသာဆုံးမိဒါတဘောထင်တယ်ဟဲ့အကြာသာပြောရင်ဒါဖြစ်စဉ်တစ်ခုဟုတ်ကွဟင်ဝင်လေသားကဆုံးလို့ထင်တယ်ဟဲ့ဆုံးတော့ထွက်လေသားထင်တယ်အဲ့တော့ဝင်ဆုံးကအရာဝတ္ထုသည်ထွက်သားကိုပါခဲ့သလားဟုတ်ကလားဗျဟင်အဲထွက်သားနဲ့ထွက်ဆုံးကိုဖြစ်စဉ်တစ်ခုတဘောလိုပဲဆိုကြပါစို့သူဒီကြားထဲမှာကိုအချုပ်ချုပ်ပြပြကလေးတွေပါအောင်မှာပါဗျာဟင်ဝင်လေတစ်ချက်ဈာကောဟဲ့ထွက်လေတစ်ချက်ဈာကောဟဲ့ သူပါတဲ့အချုပ်ချုပ်တွေအပြပြတွေတို့သာလို့တော့တထာတထေဝပပံပပံတန်တိတန်တိအောဒီအောဒီဟုတ်တော်တဲ့တတကပါလေပခိတတိလာဝေယပတပတရဏဗိသန္တိတဲ့ဒါသာဆိုတာဖွာလေးတစ်ခုဖြစ်ဖြစ်ဝင်လေးတစ်ဆိုင်ဖြစ်ဖြစ်လေတထာတထေဝတို့ဝင်သက်ခဏမှာပဲလေနဲ့ပပံပပံအပန်းအပိုင်းထင်တယ် တန်တိတန်တိတကန်းစီတကန်းစီအစအစတင်တယ်ဟိအော်တီအော်တီတခုစီတခုစီအခြားခြားဖို့တယ်ဟိခြားတယ်တဲ့ဟုတ်ကလားဒါရင်ဟိုခြားတာရှိရင်ထပ်လို့ရတာပဲဗျာဟုတ်ကလားဟိဟုတ်တော်ပါဖြစ်၍တဲ့တတကပါလီအလွန်ပူလောင်တဲ့ဟုတ်ကလားအိုဂင်မီအိုဂင်ကြီးပေါ်မှာဟုတ်ကလားပခိတ္တာတိလာဝိယ ထဲ့လိုက်တဲ့နှံလေးများကဲ့သို့တဲ့ပတပတရံတံတဖြတ်ဖြတ်မြည်လေးရဲ့ပိသန်းတီပြတ်သွားတယ်ပြက်တယ်ချုပ်တယ်ပြောက်တယ်အတူတူပဲထင်ဟင်အဲ့တော့ဝင်လေဆုံးရင်ဒီဝင်လေရဲ့ဖြစ်စဉ်ရှိသေးလားရှိပါဘူးဟုတ်ကလားဒီလိုဆိုယောဂီတို့ထွက်တယ်ပြန်မစားနဲ့တော့ဘာလို့ပြန်စားဟဲ့ရှာထွက်လေဆုံးရင်ဆုံးမိမဟုတ်လား တဘဝဖြစ်ရင်သုံးမြင်မို့လားဝင်းလေးပြန်မရှူနဲ့ပေါ့ဗျာပြီးလားဟာရှာဟုတ်ဟုတ်ကလားအဲ့တော့ဝင်းလေးသုံးတော့ရှာချင်းသိကလေးထင်တယ်ထွက်လေသုံးတော့ရှူချင်းသိကလေးဘသူတုံးချုပ်တာပေးနေတာဘသူတုံးဟုတ်ကလားဟဲ့ဟုတ်တလားဟိုဓာတုစာရဲပြောတာပါတဲ့ကပါတဲ့ကဟင်း တို့ထိန်းတော်တို့မှာဒီလိုမရှိပါဘူးဟင်ဟင်ဝင်လေဆုံးတော့ဟုတ်ကလားဟင်ထွက်လေမရှူခြင်းမဲနဲ့ရှူလေရတာဟုတ်လားဟင်ထွက်လေဆုံးတော့ကဝင်လေယောဂီတို့မရှူခြင်းမဲနဲ့ရှူတာမဟုတ်ဘူးလားလောကရောမယ်တို့မေးလို့နဲ့တူပါတဗျာဟင်အဲ့တော့ဒီဝင်လေနဲ့ထွက်လေကြထွက်လေနဲ့ဝင်လေကြကိုအောင်သွယ်ရှိတယ်ချုပ်သပေးနေတာဟုတ်ကလားဟင် ဘာဖြစ်လို့တော့ထိန်းတော်ကြီးကသူ့ကောင်လေးနှကောင်ပြီးမှာဆိုလို့ဘသူတော့ဟိပုတ်ကလားဟိပုတ်ကလားရဲ့သေမှာဆိုလို့ဟိအသက်မရှိဝဲတာနေလိုက်ရင်သူ့ကောင်လေးနှကောင်ပြီးမှာဟုတ်ဟိသတိစေခြင်းသလားဟုတ်ကလားဟောဒုက္ခပေးမဲ့ကောင်လေးနှကောင်ဟင်သူတို့နှကောင်ကဟိုအထင်းတော်ကြီးကိုဒုက္ခပေးနေတာလားဒုက္ခပေးနေတာလား အဲဒုက္ခပေးနေတဲ့ကောင်လေးနှစ်ကောင်ကိုဒီအထင်းတော်ကြီးကပေးပေးခြင်းမလားရှင်းပေးခြင်းမလားဘာဖြစ်လို့တော့ဒုက္ခကိုဒုက္ခမှမသိလို့ဟုတ်ကလားဒုက္ခဒုက္ခမှမသိတာကနည်းနည်းတော်သေးဒုက္ခဒုက္ခထင်နေတာပူဆိုးဒုက္ခဒုက္ခမှမသိတာနဲ့ဒုက္ခဒုက္ခထင်နေတာဘသူပူဆိုးတော့ဟုတ်ကလားဗျာဒါဝတို့စားရဲပါတာပြောတာ တို့တို့ယောဂီမှာဒီလိုဖြစ်ပါဘူးဟုတ်မဖြစ်ပါဘူးဗျမငင်းမှန်လည်းဗျကျုပ်သိပါတယ်ဟင်ပါတဲ့ပါတာပြောတာပါဟင်အာဟုတ်ကလားဗျဟင်ဟုတ်ကလားဟိဒီမှာရင်ဥပဒံဆိုတာပေါ်နေတယ်အထင်းတော်ကြီးဟောပေါ်လားဟိအထင်းတော်ကြီးကပဲခုနပြောတဲ့ဈာကနေတဏှာနဲ့ထင်တယ်ဟိဟင်ချုပ်စပေးနေသည် အဲ့တော့ချုပ်ပြမှုကတော့ရှိတော့ရှိတယ်ထင်တယ်မရှိတာမှဟုတ်ပဲဟုတ်ကလားဟင်တို့ကိုကမချုပ်စီခြင်းလားမရှိတာမှဟုတ်ပဲချုပ်ပြမှုရှိတယ်အဲ့တော့ချုပ်ပြမှုနိရောဓသစ္စာချုပ်ပြမှုဒီအမှန်ပဲထင်တယ်ဟုတ်ကလားအဲ့အကျိုးနဲ့အကံလေးချုပ်ပြရင်ဒုက္ခအေးတာပဲမဟုတ်လားဟုတ်ကလားဒီကောင်လေးနှစ်ကောင်ကဒုက္ခကောင်လားဒုက္ခကောင်လားအဲဒုက္ခကောင်ဒီကောင်နှစ်ကောင်သိရင် ဟုတ်ကလားဟင်ဟင်ချမ်းသာမှာပဲထင်တယ်ဟောဒီကောင်နှစ်ကောင်ကရောတေမျိုးလားရှင်မျိုးလားဟင်ဟင်အာဟုတ်ကလားဟဲ့သူသေးရတဲ့မျိုးပဲဟုတ်ကလားသူသေးတဲ့မျိုးပဲဟုတ်ကလားဗျာအဲ့တော့និရောဓသစ္စာပါនិရောဓဆိုတာဒုက္ခချုပ်ငြိမ်းတာပြောတာထင်တယ်ဒုက္ခကောင်လေးနှစ်ကောင်ချုပ်ငြိမ်းရင်ဒုက္ခလည်းချုပ်ငြိမ်းမှာထင်တယ်ဒုက္ခချုပ်ငြိမ်းတာဟာအမှန်ပဲ ဟေ့ဒါတို့လုံးမလားဟဲ့ဘသူလုံးလုံးထင်လဲတို့ဘာသာမလားဟဲ့ဘသူဘာသာလုံးလုံးဘယ်ဘာသာဝင်လုံးလုံးဟင်အဲမင်းကတော့တို့ဘာသာမဟုတ်တဲ့အတွက်မင်းမချုပ်ဘူးกว่าတော့ရှိမလားဟင်ဘသူလုံးလုံးအဲတော့တို့ဘာသာတွေမှန်တာလားတခြားဘာသာတွေတော့မတည့်ဘူးလားတဲ့တာပဲခုနကဟိုသစ္စာနှစ်ပါးလဲတို့ဘာသာတွေခံရတာမဟုတ်သူတို့ဘာသာလည်းခံရတာတို့လူမျိုးမှမဟုတ်သူတို့လူမျိုးလည်းခံဟုတ်ကလား တို့မှလားနတ်တကြမှာတွေဟင်းအကုန်လုံး30ပုံအကုန်ခါဟုတ်ကလားတိုင်းတို့ဒီနိရောဓသစ္စာကဟောဟုတ်ကလားတို့ဘာသာတယ်လားဟုတ်ပါဘူးလူမျိုးတိုင်းဘာသာတိုင်းတယ်အဲတို့ဘုံတယ်လားဟုတ်ပါဘူးတခြားဘုံတွေလည်းဒီလိုပဲနာဘုံပြမဘုံဘယ်ဘုံဖြစ်ဖြစ်ချုပ်အောင်လုပ်ချုပ်ပြရရှိတယ်ဟုတ်ကလားဟင်အဲ့တော့တို့ရွာထဲမှာတော့ဖြင့်ပါတော့ကွယ် ဟိဟိုဒီမှာအထင်းတော်နဲ့ဟုတ်ကလားဟိုဟိုကောင်လေးနှစ်ကောင်တယ်ကျွာထဲမှာလည်းဒီသုံးယောက်ပဲတင်တယ်အထင်းတော်နဲ့ဟိုအကျိုးနဲ့ကမ်းနဲ့တင်တယ်ဟုတ်ကလားအဲ့တော့တို့ရွာတွေကတတ်တာတွေကြတော့ဘယ်နဲ့တို့ဟိဟိုကောင်လေးနှစ်ကောင်သာတတ်တာအထင်းတော်ကိုတတ်ခလားဟုတ်ကလားဟိတို့ဒီကြတော့အထင်းတော်တတ်လိုက်ရင်ဟိုကောင်နှစ်ကောင်ပဲလို့နေမလို့တိုင်းတို့ပဲနဲ့တို့ဟိုကောင်လေးနှစ်ကောင်သားမှာလားအထင်းတော်သားမှာလား တို့ပြောလို့ပါဗျာဟင်ဟင်တို့ပြောလို့ပါဗျာဟင်အဲ့တော့ရွာတဲ့ဘေဘီပြန်ရှင်တာတွေဟာဟိုကောင်လေးနှကောင်ကတတ်တာအထင်းတော်ဥပါဒံကိုမတတ်ဘူးတတ်လားဟိဥပါဒံတတ်သလားအဲ့တော့ဥပါဒံမတတ်တော့ဟိုကောင်လေးနှကောင်နဲ့တတ်တော့ဒီအထင်းတော်ကပဲနောက်တစ်ခါကောင်လေးနှကောင်ပြန်ရှာမှာဟုတ်ကလားဟိုဂျပန်ပြောပြောရင်တော့အကောင်ကြီးကြီးသိရင်အကောင်သေးသေးဖြစ်တယ်ဟုတ်ကလားလူကြီးကြီးသိရင်လူသေးသေးပြန်ဖြစ်တယ်ဟုတ်ကလား အဲ့တော့ဒီတို့ရွာတဲ့ကတော့ဟိုသူ့ငါတငါသူတလူလူချင်းတတတတဝါဒိဋ္ဌိဌာနေကိုလူကတတဟုတ်ကလားအထိန်တော်မတဖဲနဲ့ဟုတ်ကလားဟင်အကျိုးနဲ့ခံရသွားတာတတ်လို့ဟုတ်ကလားဟင်အကျိုးနဲ့ခံရတာသင်္ချိုင်းကိုမြင်ဖြစ်သွားတယ်ဗျို့တို့အထိန်တော်ကြီးကတော့ကြွာလှဲ့လေဦးမယ်ဟုတ်ကလားဟိဟုတ်ကလား အဲ့တော့တို့ဟိုတာမှာဘသူတော့ဟဲ့ဟုတ်ပါမလားသိကြရဲ့လားတို့ပြောလို့နေမှာပါဟင်ဟင်တို့ဟိုကဟိုဝေဒနာတော့ဘယ်ဝေဒနာခံစားခံစားခံစားပြီးကြောက်တာတယ်မဟုတ်မြင်တာရောဗျာကြည်ရင်ကြောက်တာတယ်ကြားတာရောဗျာအဲနာနာလေးရောဗျာတို့စားတာလေးရောဗျာထိတာလေးရောဗျာတွေးတာလေးရောဗျာ သဗ္ဗိကြောက်တာဟင်အဲအထင်းတော်ကြီးကနေပြီးသူ့ဆောင်ထားတော့အနာပေါက်ဒါပျောက်တိတိုင်အောင်အနေရွတ်တီခင်ဗျားတို့ကြားနေရတယ်ဟုတ်ကလားဟိအနေရွတ်တီထင်လေဒါဥပါဒံထင်ဗျာဟုတ်ကလားဟောတော့ဝေဒနာပြီးပြီးတာပဲဟုတ်ကလားဟိအဲ့တော့ဒီအနာပေါက်ပြီးအနေရုပ်ဘာကြောင့်ပျောက်တော့ဘာကြောင့်ကြမ်းနေသတုံးဆိုဝေဒနာနောက်မှာတဏှာဝင်လာလို့ ဟင်ဟုတ်ကလားအဲဝေဒနာကိုအကြောင်းခံ၍တဏှာအကျိုးပေါ်လာတဏှာကျိုးပေါ်လို့ဥပါဒံတင်တယ်ဟုတ်ကလားဗျအဲ့တော့တဏှာနဲ့ဥပါဒံသူတို့နှစ်ခုကရှိနေလို့ရှိရင်ကြိုက်လေဘာမှမသိလေအာဝိဇ္ဇာလည်းပြောင်းဝင်မှာပဲဟင်အာဝိဇ္ဇာဝင်ပြီးသင်္ခါရဆိုတဲ့ကံလေးလည်းတို့လုံမှာပဲဟုတ်ကလားဟင်ကံလုံရောအဲတို့ဒီဘဝကဟင်ဓာရီစုဆောင်းရင်နောက်တစ်ခါအထင်းတော်ကြီးကသွားလေဦးမနော် ဟေးကောင်းလေးနှကောင်ထမွေးဦးမချင်ဟေးဒီနည်းနဲ့သွားဟုတ်ကလားဟေးအဲ့တော့တို့ရွာတဲ့တတ်တာကအကျိုးနဲ့ကမှာတတ်နေသည်ဟုတ်ကလားဟေးအထိတ်တော့ကိုမတတ်ဘူးတို့ဒီကတော့အကျိုးနဲ့ကကိုတတ်ဖို့လိုသလားဟုတ်ကလားဟေးသူထိန်းထားတဲ့အထိန်တော်တတ်ရင်ပြီးတယ်ဒါကိုပဲတို့ပါတော့ယောတတယေဝတနာယအပိတဝိရာကဏိရောတော်ဟုတ်ကလား ရောတတ္တယေဝတဏှာရသွားတို့မနေ့ကပြောခဲ့တဲ့ဟာတွေထင်တယ်အဲ့ဒီတဏှာတွေထင်တယ်ဟင်အစဉ်တဏှာအတန်တဏှာပါမထင်တယ်ဟုတ်ကလားပါထင်တယ်အဲ့တော့ဒီအစဉ်အတန်နေအဖင်းယုတ်ကလည်းအဖင်းယုတ်ပဲနေမှာပါဟုတ်ကလားလှတယ်မလှတယ်ရှိသားကောင်းတယ်မကောင်းတယ်ရှိသလားတဏဖန်းခုနကအထင်းတော်ကြတာသွယ်လန်းတော့ဒါကပဲလူဟိဒါကပဲနေဟိဆိုတာဖြစ်တာတင်တယ်အဲ့ဒီမှာတင်တဏပေါ်တာတင်တယ်ဟိအထင်းတော်ကြီးကြောင့်ဟုတ်ကလားဟိအထင်းတော်ကြီးကြောင့် တဏှာပေါ်တယ်တဏှာကြောင့်လည်းထိန်တော်ကြီးကထိန်ထားတာတဏှာနဲ့ဥပါဒံဥပါဒံနဲ့တဏှာလည်းဖင်လင်ကောင်းနေမယ်ဟုတ်ကလားဟင်အဲ့လိုဖြစ်ခဲ့လို့တို့ဒီကာမတဏှာတွေဟုတ်ကလားဟင်ဒီကာမအာယုံခံစားနေရတဲ့ဘဝတင်လေကိုဘဝလေးကိုသာရတဲ့တဏှာတင်လေနောင်တိတဲ့ဒီခံစားတယ်လေဝိဘဝတဏှာတင်တယ်ဗျာဟင်အဲ့ဒါတွေကိုအဟိုအပိတအကျွင်းမဲ့တင်လေဟုတ်ကလားဝိရာဂသွား ဟင်တတ်မဲ့ချင်းကင်းတာပြောတာထင်တယ်အကျွင်းမဲ့ဝိရာကကတတ်မဲ့ချင်းကင်းပြီးဒီလိုထင်တယ်အဲ့တော့အသေးတာကိုဘာသာပြန်ရင်လက်ကြံမရှိလို့ဘာသာပြန်လိုက်စို့အကျွင်းမဲ့ဆိုရင်တော့ခမားတို့စာသုံးကြီးဖြစ်နေပါတယ်လက်ကြံမရှိတတ်မဲ့ချင်းကင်းသွားတာဒါနိရောဓထင်တယ်ဟိဟုတ်ကလားဒီလိုဆိုအကျိုးနဲ့ကံကတော့ခုလက်ရှိဘဝမှာတောင်ရှိသေးတယ်ရှိပါပြီသို့တော့အထင်းတော့ပါသေးလားဟိအသေးတာဝိရာကနိတော်တော်သာလို့အသေးတာ လက်ကြံမရှိဝိရာကတတ်မချင်းအကုန်ကင်းသွားအဲ့ဒါဟာနိရောဓပါပဲတဲ့ဒီလိုသုံးမြင်တာမြင်အောင်ပဲနေမှာထင်တယ်ဟွာလာဟောဓာတ်ပုံနဲ့ပြောရင်ဖလင်မပါတော့ကင်မရာရိုက်နေပြီဖလင်မပါတော့ကင်မရာဘယ်လိုနေတော့ဘာဖြစ်လို့တော့ဟုတ်ကလားဟဲ့ဟိအဲ့တော့ तू ဓာတ်ပုံတော့ရိုက်ဦးမှာပဲထင်တယ်ဟိမျက်စိရှိမြင်မှာပဲနားရှိကြားမှာပဲနှာခေါင်းရှိနားမှာပဲဟုတ်ကလား ဟင်တို့လူဘဝရောက်လူသာစားမှာပဲလူလိုလည်းတွေးမှာပဲလူလိုလည်းတွေးမှာပဲသို့တော်ဒိဋ္ဌိဒိဋ္ဌမတာမြင်နာမြုံနဲ့ပြီးသွားပြီလေအထင်းတော်မှပါပဲဟုတ်ကလားကြားတာကောကြားယုံနဲ့ပြီးသွားမယ်ထင်းတော်ပါတော့ဘူးဟုတ်ကလားနာနာကောနာယုံနဲ့ထင်တယ်ထင်းတော်မှပါပဲဟုတ်ကလားချိုတာကောရှင်းတာကောဗျာရှင်းယုံမယ်ပြီးဟင်ဘာညာပညာတိတာအောင်မလားဟဲ့ အဲပညာမမပေါ်ကိလေသာဝင်မလားဗျပွားပြီတယ်လေအတိတထင်တယ်လက်ကြံရှိသေးဝိရာကတတ်မချင်းကင်းဒါတော့ဘုရားရှင်နဲ့ရဟနာရှင်သခင်များစားပုံစားနေတုံးပုံပုံကြီးပြောတာဟုတ်ကလားသူတို့ကြတော့ဖလင်မပါတော့ကင်မရာနဲ့ရိုက်နေပြီသူတို့လည်းရိုက်တော့ကင်မရာလေးတော့လွယ်ကာလွယ်ကာနဲ့တူတယ်ဟင်ဟင်ဖရားလည်းသူကင်မရာလေးသူတော့လက်ကချဘူးထင်နေရရဟနာကြီးတွေက ချဘူးရသူတို့လည်းရိုက်တော့ရိုက်တယ်ထင်ဟင်တို့တော့သူတို့ပုံသူတို့သိကြတော့ပုံထင်သေးလားဟုတ်ကလားအာသေးတဝိရာကဏီရောတော်ဟုတ်ကလားဟင်သူတို့မှာဟိုတို့ဘာတော့ကွယ်အပေကိုရောက်စေနိုင်တဲ့စေရနာရောရှိသေးလားကာမဘုံကိုရောက်ခြင်းတဲ့စေရနာကောအင်းဘဝကိုရခြင်းတဲ့စေရနာကောစေရနာမပါတော့ဟုတ်ကလား ပြုကျင့်မှုဆိုတော့ဖလင်မပါတော့ကင်မရာဟုတ်ကလားဗျာဟင်ဒီနေရာရောက်ရင်တော့ပြင်းစရာကြီးနေမှာပါမရောက်ဘူးသွားချင်းကြပါလားဟုတ်ဘယ်နဲ့ဟုတ်ကူးကြဟိုအရေးမှမှန်ပေါ်ပဲနဲ့ဟုတ်ကလားအဲ့တော့တို့ဘာတို့ပြန်ဖိတ်ကူးလို့မှမဘာမှမပေါ်တာကြီးကြိုက်ဘူးအာဟုတ်ကလားဗျာဟင်ဟုတ်ကလားဗျာသူပြောလို့နေမှာပါဟင် အာလောကရောမေဒုက္ခအခုဒီကောလွတ်မနေဘူးလားဟိုရွာပြန်ရင်တွေ့မလေဒီမှာရွာနဲ့ဆိုင်ရင်ဒုက္ခလွတ်ဘူးလားဟိုဒီလည်းဒုက္ခလွတ်နာပဲလေနေလိုက်ကြပါနေဟုတ်ရွာပြန်ဒုက္ခနဲ့တွေ့ပါလာခတိယကဲနာကြသို့